73ခုနှစ်လူတော်ဩဟာကောဇာတက္ကရီ1362ခုနှစ်ဝရုဂေမန္တနွေလရာသည်တကူလဇံ10ရက်တင်းညာအကြနီယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ဓမ္မတာဝနာကုသိုလ်တုလာရောက်စီးပူးကြတဲ့ဓမ္မမာမက တရားလိုလားကြတဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားကိုလာရောက်ပြီးတော့ရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုအခြေခံကြတဲ့ဝိပဿနာတရားကိုဘုန်းကြီးဟောကြားပေးဖို့ရည်ရွယ်လာခဲ့ပါတယ်။ညာတော်အပြင်ဗုဒ္ဓဘာသာဝင် ဖြစ်ကြတဲ့ပုဂ္ဂိုလ်များဟာဒါနကောင်းမှုလေးနဲ့အာရကျေနပ်နေကြတဲ့ပုဂ္ဂိုလ်ကြီးရှိတယ် သီလကုသိုလ်ကောင်းမှုလေးစောင့်ပြီးတော့သီလလောက်နဲ့ကျေနပ်အားရနေကြတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲလိုဒါနသီလလောက်နဲ့ကျေနပ်အားရနေုံနဲ့မိမိရဲ့ဘဝဟာမပြည့်စုံသေးဘူး။မဟာသတိပဋ္ဌာန်ဝိပဿနာဘာဝနာတရားမှအာမထုတ်ရသေးရင်မိမိဘဝမပြည့်စုံသေးဘူး။ဒါကြောင့်ဘုန်းကြီးကဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများကို ဒီဒါနသီလလောက်လေးနဲ့ကျင့်နှံ့မနေပါနဲ့လို့ဆိုတဲ့အနေအားဖြင့်ဘုန်းကြီးတိုက်တွန်းတဲ့တရားအားပေးတဲ့တရားကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်။မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာဘုရားရှင်ကိုရောင်မြတ်ကြီးကသီလသိက္ခာသီလအကျင့်သမာဓိသိက္ခာသမာဓိအကျင့်ပညာသိက္ခာပညာအကျင့်လို့အကျင့်၃မျိုးဟောခဲ့ပါတယ်။ အဲ့ဒီအကျင့်၃မျိုးမှာသီလအကျင့်ဆိုတာ၅ပါးသီလ၈ပါးသီလ၁၀ပါးသီလအဲ့ဒီသီလတွေကိုစောင့်တည်စောင့်ထိန်းတာနောက်ပြီးရှင်သာမဏေများ မှာဆိုရင်လည်းပဲရှင်သာမဏေတို့ရဲ့သီလယဟန်တော်များမှာကြတော့ပါတိမောက္ခတံဝရသီလလို့ခေါ်တဲ့ယဟန်တော်တို့ရဲ့ဝိနည်းသီလဒီသီလအတွေကိုစောင့်တည်စောင့်ထိန်းရတာဟာ သီလတွေကိုစောင့်တည်စောင့်ထင်းရတယ်ဒါဟာသီလအကျင့်ပဲဆင်းရဲခြင်းကြောင့်အကျင့်ကောင်းအကျင့်မှန်တွေထဲမှာသီလဟာအခြေခံအကျဆုံးအကျင့်ပဲဖြစ်ပါတယ်သီလပြည့်စုံစင်ကြယ်မှတမာတိဖြစ်တယ်တမာတိတက်တန်အားကောင်းမှဝိပဿနာမဲ့ပညာဖို့ပညာဤဖြစ်တယ်ဒါကြောင့်သီလတရားဟာအခြေခံအကျင့်ပဲသီလတရားဟာပါအကျင့်လေ အခြေခံအကျင့်ဒီတော့သီလစောင့်တည်တယ်ဆိုတာအကျဉ်းချုပ်တော့ပါလဲလို့ဆိုရင်ကာယကံမှုဝစီကံမှုဒီနှစ်ခုကိုအပြစ်ကင်းအောင်စောင့်စည်းထိန်းသိမ်းတာကိုသီလစောင့်တည်တယ်သီလအကျင့်ကျင့်တယ်ဒီလိုခေါ်တယ်ကိုယ်အပြုတ်မှုကာယကံနှုတ်အပြောဆိုဝစီကံ အဲဒီနှမျိုးကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ့်နေတာကိုသီလအကျင့်ကျင့်တယ်လို့ခေါ်ရတယ်။ဘာကျင့်ကျင့်တာပါလိမ့်မယ်။ငါးပါးသီလမှာပဲကြည့်ကြည့်၊ရှစ်ပါးသီလမှာပဲကြည့်ကြည့်၊ဆယ်ပါးသီလမှာပဲကြည့်ကြည့်။ယဟန်တော်ရဲ့ဝိနည်းသီလမှာပဲကြည့်ကြည့်ကြည့်လို့ရှိရင်သီလအကျင့်မှန်သမျှကိုယ်အပြုမူအပြစ်ကင်းစင်အောင်နှုတ်အပြောဆိုအပြစ်ကင်းစင်အောင်ကျင့်တာပဲ။ သီလစောင့်တည်ယုံနဲ့စိတ်မနှောကံကတော့ဖြင့်မစင်ကြယ်နိုင်ဘူးစင်ကြယ်နိုင်မှမလားဒါကြောင့်ကျမ်းဂန်များမှာသီလနာမသမာဒါနံသီလဆိုတာတဲ့ကိုယ်နဲ့နှုတ်ကိုဘယုဘယဲမကျဲတဲ့နဲ့ကောင်းမွန်စွာထားခြင်းလို့ဒီလိုဖွင့်ပြကြတယ်ဘယုဘယဲမကျဲဘူးဆိုတာအပြစ်ကင်းအောင်လို့ဆိုလိုပါတယ် ဒါကြောင့်ကာယကံမှုဝစီကံမှုနှစ်ပါးကိုအပြစ်ကင်းအောင်စောင့်ထိန်ထားတာကိုသီလအကျင့်ကျင့်တယ်လို့ခေါ်ရင်ကာယကံမှုနဲ့ဝစီကံမှုအဲ့ဒီနှစ်ခုကိုစောင့်စည်းထိန်သိမ်းထားတာကိုဘာကျင့်ကျင့်တယ်ခေါ်တယ်သီလအကျင့်ကျင့်တယ်ခေါ်တယ်ဒါသီလဆိုတာဟာဘုန်းကြီးတို့ယောဂီများသီလဆိုတာဘယ်လို ਆ လဲဆိုရင်ကာယကံမှုဝစီကံမှုဒီနှစ်ပါးကိုစောင့်စည်းထိန်သိမ်းထားတယ် ဒါသီလအပြင်စဉ်းစားကြည့်ပေါ့ဘုန်းကြီးတို့စဉ်းစားပြီးတော့ကြည့်ရှင်ပန်းသီလစောင့်တည်စောင့်ထိန်ထားတယ်ရှင်ပန်းသီလစောင့်တည်စောင့်ထိန်ထားတော့စောင့်တည်နေမကြတဲ့အခါကလည်းကြတော့ဟောညဘက်ကြသမင်းစာတယ်စောင့်တည်နေမကြတဲ့ပုဂ္ဂိုလ်မှညဘက်ကြတော့ဘာဖြစ်တယ်လဲသမင်းစာတယ်သမင်းစာတော့စားခြင်းစိတ်မဖြစ်ဘူးလား သို့တော်လည်းစားသလားမစားဘူးစားခြင်းစိတ်ဖြစ်ပေါ်냐တော်လည်းပဲအဲ့ဒီထမင်းမစားတဲ့အတွေ့မိမိစောင့်ထိန်ထားတဲ့သီလကျိုးသလားမကျိုးဘူးလားသို့တော်စားခြင်းစိတ်လောဘတော့ဖြစ်မနေဘူးလားကဲမစားပဲစောင့်တည်ထားလိုက်တဲ့အခါကျတော့သီလတော့မပြည့်စုံပေဘူးလားဒီပြည့်စုံနေသို့တော်လည်း လောဘစိတ်တော့အဖြစ်ခံနေရတယ်အဖြစ်မခံရပေဘူးလားဗျာအဲ့ဒီတော့မနောကံကိုတော့ဟောဒီသီလကထိမ့်ပေးထားလို့ရရလားဗျာမနောကံကိုတော့သီလကမထိမ့်နိုင်ဘူးဘာနဲ့ဘာသာထိမ့်ပေးနိုင်တယ်လဲဆိုရင်ကာယနဲ့ဝစီလို့ခေါ်တဲ့ကိုယ်နဲ့နှုတ်ကိုထိမ့်ပေးထားတယ်ဘာနဲ့ဘာကိုထိမ့်ပေးထားတယ်သို့တော်လည်းပဲခွန်ကြီးတို့ ကိုနဲ့နှုတ်ပဲထိမ့်ပေးနိုင်လို့အဲ့ဒီကိုနဲ့နှုတ်ပဲအပြစ်ကင်းစင်ကြင်နေပြီလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကို လူရင်ကြီးခေါ်မလားလူရိုင်းခေါ်မလားစိတ်တော့ယင်ကြီးပြီလားစိတ်ယင်ကြီးတယ်ဆိုတာစိတ်ထဲမှာလောဘဒေါသမောဟတွေအဝင်နေလို့ဓမ္မမဟုတ်လို့ရှိရင်လောဘဒေါသမောဟတွေ ငြိမ်းသွားတဲ့အခါကျမှယဉ်ကျေးတယ်။လောဘဒေါသမောဟစိတ်တွေထူပြောနေလို့ရှိရင်ဒီစိတ်ကိုယဉ်ကျေးတဲ့စိတ်ခေါ်မလား၊ရိုင်းတဲ့စိတ်ခေါ်မလား။ရိုင်းတဲ့စိတ်ခေါ်မယ်။လောဘဒေါသမောဟနေရင် နေသလောက်ယဉ်ကျေးတယ်လို့မခေါ်ရပေဘူးလား။တကယ်လို့လုံးဝလောဘဒေါသမောဟကိလေသာတွေငြိမ်းသွားပြီဆိုရင်တော့လုံးဝယဉ်ကျေးတဲ့ပုဂ္ဂိုလ်လို့ခေါ်ရတယ် ဒီတော့လုံးဝယဉ်ကျေးတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲလောဘတွေဒေါသတွေမောဟတရားတွေဒီကိလေသာတွေငြိမ့်နေတဲ့ပုဂ္ဂိုလ်တွေဗုဒ္ဓဘာသာတရားတော်မှာဆိုလို့ရှိရင်ယဟန္တာပုဂ္ဂိုလ်တွေယဟန္တာပုဂ္ဂိုလ်တွေကိလေသာတွေရှိသေးရဲ့လားမရှိတော့ဘူးကိလေသာတွေငြိမ့်နေပြီနောက်ပိစိကဗုဒ္ဓအရှင်မြတ်တွေကိလေသာတွေရှိသေးရဲ့လား နောက်သဗ္ဗညုတဉာဏ်တော်ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိလေသာတွေရှိသေးရလားကိလေသာတွေမရှိတော့ဘူးအဲလိုကိလေသာတွေလုံးဝဒီပုဂ္ဂိုလ်တွေမှာငြိမ့်နေတယ်မဟုတ်လားဗျာငြိမ့်နေတယ်ဒါကြောင့်တန်တော်သောဘဂဝါဓမ္မထာယဓမ္မံတိတိတိသောဘဂဝါကျွန်ုပ်တို့များ၏အာထာကိုးကွယ်ရာစစ်ဖြစ်တော်မူသောသူမြတ်စွာဘုရားသည် တန်တော်မြင်ကြားတွေ့ရာကြံသိရာမှကိလေသာအငြိကြီးကင်းစင်ဝေးလျက်ယဉ်ကျေးတော်မူပြီးသည်ဖြစ်၍ဓမ္မထာယတတ္တဝါများကျွန်ုပ်တို့အားလည်းယဉ်ကျေးစေရန်အမြဲတမ်းဟောကြားပြီးတော့မနေပေဘူးလားဗျာဘုရားရှင်ကိုတော်မြတ်ကြီးဟာကိုတော်တိုင်ကရိုင်းဆိုင်ညှဉ်းနှွမ်းတဲ့ကိလေသာတွေဝေးတဲ့အတွက်ကိုတော်တိုင်ယဉ်ကျေးပြီးသည်ဖြစ်၍ ရှင်တော်မြတ်ဗျာတတ္တဝါတွေကိုလည်းပဲကိလေသာအညစ်အကြေးတွေကင်းစင်ဝေးပြီးတော့ယဉ်ကျေးဖို့ရာအတွက်တရားတွေမဟောခဲ့ဘူးလားတရားတွေဟောခဲ့ဒီတော့ကိလေသာရှိနေတဲ့စိတ်ဟာရိုင်းသလားယဉ်သလားကိလေသာကင်းသွားပြီဆိုလို့ရှိရင်ဘာဖြစ်သွားလဲအေးယဉ်ကျေးသွားပြီထို့အတူပဲတဲ့ကိုယ်နဲ့နှုတ်မှလည်းပဲအပြစ်ကင်းစင်ကြယ်နေပြီဆိုရင်ယဉ်ကျေးတယ်အပြစ်မကင်းသေးဘူးဆိုရင်ယဉ်ကျေးပါမလား မရင်ကျေးသေးဘူးရိုင်းတော့မယ်အဲ့ဒီကိုနဲ့နှုတ်အပြစ်ကင်းအောင်ကဘာနဲ့ထင်းရတယ်လဲဆိုရင်သီလနဲ့ထင်းရတယ်ဘာနဲ့ထင်းရလဲသီလနဲ့ထင်းရတယ်အခုဘုန်းကြီးတို့ယောဂီများသီလစောင့်တည်နေတာကိုစောင့်တည်ထားတဲ့ကိုစောင့်တည်တဲ့သီလကိုပြန်ပြီးတော့ဆန်းစစ်ကြည့်သူ့တဲ့ကိုတတ်ခြင်းမှရှောင်ခြင်းမှဤဒါကိုနဲ့သူ့ဥစ္စာကိုခိုးခြင်းမှရှောင်ခြင်းမှဤကိုနဲ့ မမြတ်တဲ့အကျင့်တွေကိုကျင့်ခြင်းမှရှောင်ကျင်ပါ၏ကိုယ်နဲ့အဲ့ဒါတွေကိုရှင်းတာဟောဘုန်းကြီးတို့ဒီမှာမမှန်တဲ့စကားတွေပြောဆိုခြင်းမှရှောင်ကျင်ပါ၏နှုတ်ဒီမှာကျမှနှုတ်အားလုံးဟာကိုယ်နဲ့ကြီးတယ်ပဲအဲ့ရောဒီကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စင်ကြင်အောင်ထိမ့်ပေးနေတာစောင့်ချိန်စောင့်စည်းပေးနေတာဟာဘာလဲဆိုရင်သီလနဲ့ထိမ့်ပေးရတာဘာနဲ့ထိမ့်ပေးရလဲ ဘယ်သီလနဲ့ထိမ့်ပြရတာဒါကြောင့်သီလဆိုတာကိုနှုံများကိုကောင်းစွာ ထားဖို့စောင့်ရတလေလို့ဒီမှာဆောင်းပုဂ္ဂိုလ်သီလနာမတမာဒါနံဆိုတဲ့ပါဠိအရာဒါကြောင့်သီလစောင့်တည်တယ်ဆိုတာစောင့်ထိန်တယ်ဆိုတာကိုနဲ့နှုတ်ကိုကောင်းစွာထားဖို့ကိုနဲ့နှုတ်ကိုကောင်းစွာထားဖို့ဆိုတာအပြစ်ကင်းအောင်လားအပြစ်ရှိအောင်လားဟင်းအပြစ်ကင်းအောင်မို့ အဲ့တော့ကိုယ်နဲ့နှုတ်လုံခြုံသွားလို့ရှိရင်အပြစ်ကင်းပြီးလုံခြုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ လူရင်ကြီးလားလူရိုင်းလားဟင်လူရင်ကြီးလို့ခေါ်ရတယ်ဒီတော့စိတ်ပါလုံခြုံသွားလို့ရှိရင်ပို့ပြီးတော့မကောင်းမေဘူးလားကိုယ်နဲ့နှုတ်တော့အပြစ်ကင်းနေပြီလုံခြုံနေပြီဒီစိတ်ပါလုံခြုံသွားရင်ပို့ပြီးတော့ကောင်းတယ်ဒါကြောင့်ပို့ပြီးတော့ကောင်းတဲ့အတွက်ကြောင့်စိတ်လုံခြုံအောင်ကြိုးစားဖို့ရမလိုပေဘူးလား ထူတယ်။အဲတော့စိတ်ထဲမှာကိလေသာမဝင်ဘဲနဲ့စိတ်လုံခြုံပြီဆိုရင်ကတော့ယင်လုံခြုံပြီးယင်ကျင်းနေမယ်ဆိုရင်တော့ပို့ပြီးတော့ကောင်းတာပေါ့။သို့တော်လည်းပဲသီလစောင့်တည်စောင့်ထင်းယုံနဲ့တော့ဖြင့်စိတ်ဟာယင်ကျင်းနိုင်မှာမလား။ဒီတော့စိတ်ပါယင်ကျင်းရင်ပို့လို့ကောင်းတဲ့အတွက်စိတ်ပါယင်ကျင်းအောင်မကြိုးစားသင့်မေဘူးလားဗျာ။ ကြိုးစားသင့်တယ်ဒီတော့စိတ်မှယဉ်ကျေးအောင်ဆိုရင်တော့သီလဆောင်ထင်းယုံနဲ့ရပါမလားမရဘူးအဲ့တော့စိတ်ပါလုံမှုရာအတွက်အင်မတန်မှခက်တယ်သီလဆောင်ထင်းယုံနဲ့စိတ်ကိုယဉ်ကျေးအောင်ဘယ်လိုမှမထင်းနိုင်စိတ်ယဉ်ကျေးအောင်မထင်းသိနိုင်တဲ့အတွက်ကြောင့်မို့သူဟာခက်တယ်ခက်တဲ့အတွက်ကြောင့်မို့ဘာလို့ရတယ်လဲဆိုတော့ဘာဝနာပွားမှ စိတ်ကလုံတယ်ဘာလို့ရမှာလဲဗျာအေးဘာဝနာပွားမှစိတ်ကလုံဆုံးတယ် ဘာဝနာတရားကိုပွားနိုင်တဲ့ပုဂ္ဂိုလ်သေးသေးချာချာရိုးရိုးသေးသေးရှုမှတ်ပြီးတော့ပွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်မလုံးကြုံပေဘူးလားဗျာစိတ်ထဲမှာကိလေသာမဝင်တော့ဘူးမဝင်တော့တဲ့အတွက်ကြောင့်လုံခြုံသွားပြီဆိုရင်အဲ့ဒီစိတ်ဟာယဉ်ကျေးသွားပြီဒါကြောင့်ကိုယ်ရောနှုတ်ရောစိတ်ရောအပြစ်ကင်းစင်ကြယ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလားချမ်းသာမယ်ဒါကြောင့်သီလဆိုတာကိုယ်နှုတ်များကို ကောင်းစွာ ထားဖို့စောင့်ရတယ်လေဆိုပြီးတော့ အဲ့ဒီဆောင်ပုံလေးကိုအစကပြန်ဆိုလိုက်ကြအောင်သီလဆိုတာကိုနှုံများကိုကောင်းစွာထားဖို့စောင့်ရတယ်လေသီလဆိုတာကိုနှုံများကိုကောင်းစွာထားဖို့စောင့်ရတယ်လေ ကိုနှုတ်လုံးရင်လူရင်ကြေးကွက်ကောင်းကျိုးပြီးမြင်အမှန်ပေကိုနှုတ်လုံးရင်လူရင်ကြေးကွက်ကောင်းကျိုးပြီးမြင်အမှန်ပေစိတ်ပါလုံးရင်ပိုလိုကောင်းတကွဲ့ ကံတရေကံအောင်ကြိုးစားလေစိတ်ပါလုံးရင်ပိုလိုကောင်းတကွဲ့ကောင်းတရေကောင်းအောင်ကြိုးစားလေဟောစိတ်ပါလုံးရင်ပိုပြီးတော့ကောင်းတယ်ကိုရောနှုတ်ရောစိတ်ရောအကုန်လုံးကိလေသာမဝင်ပဲလုံခြုံသွားရင်ပိုပြီးတော့မကောင်းဘူးလား ဒါပေမဲ့လို့ဒီစိတ်ကိုဘုန်းကြီးတို့သီလနဲ့ထင်းယုံနေရပါမလားကဲစိတ်ကိုလုံခြုံအောင်သီလနဲ့မထင်းနိုင်တဲ့အတွက်ကြောင့်မို့ဟောစိတ်ကိုလုံခြုံရန်အတွက်သီလတွေကိုထည့်ပြီးတော့မြတ်စွာဘုရားဟောရလားဗျာမဟောခဲ့ဘူးစိတ်ကိုလုံရန်လွန်ခဲခဲလို့သီလာတေတော့မတွင်မေစိတ်ကိုလုံရန်လွန်ခဲခဲလို့ သီလာတေရောမသွင်းပေဆိုကြည်သမှာစိတ်ကိုလုံးရန်ဒီစိတ်ကိုလုံခြုံအောင်ဆောင်ထင်းဖို့ခင်းရင်တဲ့အတွက်ကြောင့်သီလာလည်းမသွင်းဘူး။သီလာလည်းမသွင်းမင်းနဲ့ဘယ်မှာထည့်ဝှထားသလဲဆိုတော့ဘာဝနာတရားပွားဖို့ဟောထားတယ်။ဘာပွားဖို့ဟောထားလဲ။ အေးစိတ်ကိုစောင့်ရှောက်ရတာအင်မတန်ကိုခက်ခဲအင်မတန်ခက်ခဲတဲ့အတွက်ကြောင့်သီလဆောင်တဲ့ယုံနဲ့သီလစိတ်ဟာမလုံခြုံမလုံခြုံတဲ့အတွက်ကြောင့်မို့ဘာဝနာတရားပွားတဲ့စိတ်လုံခြုံရင်ဘာဝနာတရားပွားရတယ်အဲ့ဒီဘာဝနာတရားပွားတဲ့အခါမှာတမာတိဘာဝနာခေါ်တဲ့သမထကမ္မထာရင်လည်းအာထုတ်ပညာဘာဝနာခေါ်တဲ့ဝိပဿနာကမ္မထာရင်လည်းအာထုတ်အဲ့ဒါလိုဘာဝနာတရားပွားများအာထုတ်မှသာလျှင် စိတ်ထဲမှာလောဘဒေါသမောဟဆိုတဲ့အညစ်အကြေးတွေမဝင်မဲနဲ့စိတ်လုံခြုံမဲဘာလုံခြုံမှာလဲဟင်အဲ့လိုလုံခြုံသွားလို့ကိုယ်ရောနှုတ်ရောစိတ်ရောသုံးပါလို့လုံခြုံသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားဗျာအေးချမ်းသာမေဒါကြောင့်မို့ပြန်ဆိုကြည့်စိတ်ကိုလုံရန်လွန်ခဲခဲလို့သီလာတေတော့မသွင်းပေ စိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကဟောခဲ့ပြီစိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကဟောခဲ့ပြီဆိုပါ ကိုနှုတ်စိတ်ထားဤသုံးပါးလုံညာချမ်းသာမလီကိုနှုတ်စိတ်ထားဤသုံးပါးလုံညာချမ်းသာမလီ အဲဒီတော့ပထမဦးဆုံးအနေအားဖြင့်ဘုန်းကြီးတို့ယောဂီများသီလစောင့်တည်စောင့်ထိန်ခြင်းဟာသီလစောင့်တည်စောင့်ထိန်ခြင်းအားဖြင့်ကိုယ်နဲ့နှုတ်အပြစ်ကင်းစင်ကြယ်သွားရောအပြစ်ကင်းစင်ကြယ်သွားတော့ဒီပုဂ္ဂိုလ်ဟာမိမိရဲ့ကိုယ်အပြုမှုနှုတ်အပြောဆိုကို ပြန်ပြန်ပြီးတော့တွေးမိရဲ့အခါတွေးမိတဲ့အခါမှာစင်ကြယ်နေတာတွေ့မလားညင်နွမ်းနေတာတွေ့ရမလား အပြစ်ကင်းတာတွေ့ရမလားအပြစ်ရှိတာတွေ့ရမလားအဲဒါလို့ကာယကံမှုကိုပြုမှုကလည်းပဲအပြစ်ကင်းစင်ကြယ်နေတယ်ဝစီကံမှုနှုတ်အပြောဆိုကလည်းပဲအပြစ်ကင်းစင်ကြယ်နေပြီဆိုလို့ရှိရင်တော့အဲ့ဒါများသူဟာတွေးမိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာစိတ်ညင်နွမ်းဆင်းရဲသွားမလားကြည်လင်ချမ်းသာသွားမလားသိကြရဲ့လား နေ့တော့သီလစင်ကြင်အောင်စောင့်ထိန်တဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုဘယ်အချိန်ဘယ်အခါမျိုးမဆိုပေါ့ပြန်ပြန်ပြီးတော့စဉ်စဉ်စဉ်းစားကြည့်တိုင်းကြည့်တိုင်းစိတ်ဟာကြည်လင်ရှင်ပြဝမ်းသာမှုရတဲ့အတွက်ပဲဒီချမ်းသာရတဲ့စိတ်နဲ့များဘာဝနာတရားပွားများအားထုတ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တည်ငြိမ်မှုဉာဏ်ဉာဏ်ရမလားနှင်းနှင်းရမလား ကဲပြီးတော့ဘုန်းကြီးတို့ယောဂီများသီလစင်ကြယ်ခြင်းဟာစိတ်တည်ငြိမ်မှုတမာတိရခြင်းရဲ့ကောင်းသောအထောက်အပံ့မဟုတ်ပေဘူးလားဗျာစိတ်တည်ငြိမ်မှုတမာတိထက်တန်အားကောင်းစွာရခြင်းလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသီလကိုစင်ကြယ်အောင်မဆောင်ထင်းရပေဘူးလားသီလကိုစင်ကြယ်အောင်ဆောင်ထင်းပါသီလစင်ကြယ်ရင်မိမိရဲ့ကိုယ်အပြုမှုနှုတ်အပြောဆိုတွေရဲ့အပြစ်ကင်းစင်ကြယ်မှုကိုစင်ကြယ်မိတွေးမိတဲ့ တွေးမိတိုင်းကြည်နူးရှင်ပြဝမ်းမြောက်ရတဲ့အတွက်ချမ်းသာမယ်။အဲဒီချမ်းသာတဲ့စိတ်နဲ့ချမ်းသာတဲ့ကိုယ်နဲ့တရားထိုင်ပြီးတော့ရှုမှတ်လိုက်ပြီဆိုလို့ရှိရင်စိတ်ဟာစိတ်ဟာတည်ငြိမ်မှုဆိုတဲ့တမာတိဉာဏ်ဉာဏ်ရပြီးတော့မလာနိုင်ပေဘူးလား။ဒီတော့စိတ်တည်ငြိမ်မှုတမာတိဉာဏ်ဉာဏ်ရလို့တမာတိထက်သန်အားကောင်းပြီဆိုလို့ရှိရင်ဝိပဿနာဉာဏ်မဉဏ်ဖူဉဏ်တွေရောဉာဏ်ဉာဏ်ကြီးမဖြစ်ပေါ်ပေဘူးလား။ မြန်မြန်ကြီးဖြစ်ပေါ်တယ်။ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကတမတိန်ဘိခဝေပံဝိထတမတိတောယထာဘုဒ္ဓံပဇာနာတိဘိခဝေယံတော်များဥချစ်သားတို့တမတိန်စိတ်တည်ခြင်းမူတမာရိတရားကိုဘာဝေထမိမိတန်တမဖြစ်ပွားစေကြကုန်လော။တမာရိတော်စိတ်တည်ခြင်းမူတမာရိအာကောင်းသောပုဂ္ဂိုလ်သည်ယထာဘူတံယုတ်တဘာဝနန္တဘာဝအမှန်တိုင်ပဇာနာတိတိ၏ စိတ်တည်ကြည်မှုတမာတိအားကောင်းတဲ့ပုဂ္ဂိုလ်ဟာတဲ့ဒါကြောင့်ပထမဦးဆုံးအခုယောဂီပုဂ္ဂိုလ်တို့ထိုင်ပြီးတော့ဘောင်းအာယုံပင်အာယုံလေးရှုနေတယ်ဒီဘောင်းအာယုံပင်အာယုံလေးရှုရင်းနဲ့ပေါ်သမျှအာယုံတိုင်းကိုရှုနေတယ်ဒါရှုနေတာဟာတမာတိဖြစ်ဖို့ရှုနေတာဘာဖြစ်ဖို့ရှုနေတာလဲဈဉ္ညာရှောင်ပြီးတော့ယောဂီပုဂ္ဂိုလ်ဟာကြွမှုသဘောနှမ်းမှုသဘောချမှုသဘောလေးတွေကြွအယုတ်လှမ်းယုတ်ချယုတ်လေးတွေရှုနေတာ ဒီပုံမှာစိတ်လေးတည်ငြိမ်မှုတမာရီဖြစ်ဖို့ရှုနေတာအဲလိုစိတ်တည်ငြိမ်မှုတမာရီအားကောင်းလာတဲ့ပုဂ္ဂိုလ်ဟာအရှုခံရုပ်တရားရဲ့သဘောအမှန်အရှုခံနံတရားရဲ့သဘောအမှန်တွေကို အမှန်အတိုင်းဉာဏ်ဉာဏ်ကြီးမသိနိုင်ပေဘူးလားအဲ့ဒီသိတာဟာဝိပဿနာဉာဏ်ပဲရုပ်သဘောသိတာဝိပဿနာဉာဏ်နာမ်သဘောသိတာပါလေဝိပဿနာဉာဏ် အဲ့ဒီဝိပဿနာဉာဏ်ရင့်သွားပြီဆိုတဲ့အခါကျတော့မဲ့ဉာဏ်ပုံဉာဏ်မရပေဘူးလားဒီတော့အဆင့်ဘယ်နှဆင့်ရှိသလဲ၄ဆင့်ရှိတယ်ပထမသီလပြည့်စုံ စင်ကြယ်ပါစေနော်ဒါအခြေခံအကျဆုံးအကျင့်ပဲပထမဘုန်းကြီးတို့ယောဂီများသီလပြည့်စုံစင်ကြယ်ပါစေတချို့ပုဂ္ဂိုလ်ကသီလကိုဘောဘောတန်တန်သဘောထားတယ် ဒီလားကိုပေါ့ဝတ်တန်တန်သဘောထားပြီးအိုးဒါလေးတခုကျိုးသွားရုံနဲ့ကိစ္စမရှိပါဘူးအများကြီးတောင်ကြံနေတာပဲလို့ဒီကိုပေါ့ပေါ့တန်တန်သဘောထားတယ်သီလမစင်ကြယ်ဘူးတခုခုမိမိတို့မှာသီလညင်နွားသွားပြီဆိုရင်အားလုံးဒီသီလကမစင်ကြယ်တော့မစင်ကြယ်လို့ရှိရင်တမာတိပညာလုပ်တဲ့နေရာမှာအထောက်အကူမဖြစ်တော့ဒါကြောင့်ပထမမိမိစောင့်ထိန်ထားတဲ့သီလပြည့်စုံ စင်ကြယ်ပါစေဒုတိယစင်ကြယ်ပြည့်စုံတဲ့သီလကိုအခြေတည်ပြီးတော့ဘာဝနာတရားပွားများအထုပ်ပါ ဒီခါမှာသီလစင်ကြယ်ပြည့်စုံနေတဲ့အတွက်တည်ငြိမ်မှုတမာတိထက်သန်အားကောင်းစွာဉာဏ်ဉာဏ်ကြီးရပါလိမ့်မယ်။စိတ်တည်ငြိမ်မှုတမာတိထက်သန်အားကောင်းပြီလို့ဆိုရင်ယုတ်တဘောနံတဘောအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်တွေရှင်းရှင်းလင်းလင်းတန့်တန့်စင်စင်ဖြစ်ပေါ်လာပါလိမ့်မယ်။ဝိပဿနာဉာဏ်တွေတဆင့်နဲ့တဆင့်မြင့်လို့ရင့်တန်သွားပြီဆိုလို့ရှိရင်မဉဏ်ဖူဉဏ်ဖြစ်ပေါ်လာပါလိမ့်မယ်။သူ့အဆင့်နဲ့သူဘုန်းကြီးတို့ယောဂီများ သူ့အဆင့်လေးနဲ့သူပဲပထမအဆင့်ကဘာလဲဆိုရင်သီလပထမအဆင့်ကဘာပါလိမ့်မလဲသီလဒုတိယအဆင့်ကဘာလဲဘာဝနာဒုတိယအဆင့်ကဘုန်းကြီးတို့ဘာဝနာနောက်တတိယအဆင့်ကဝိပဿနာပညာဘာပညာလဲစတုဒ္ဒအဆင့်ကမဲ့ပညာဖို့ပညာဟုတ်ပလားသူ့အဆင့်နဲ့သူတွားရမယ်သို့တော်လည်းပဲ သမာဓိအကျင့်ဝိပဿနာပညာမဲပညာကိုပညာအကျင့်ဖြစ်တဲ့ပညာအကျင့်အဲ့ဒီသမာဓိအကျင့်နဲ့ပညာအကျင့်ကိုမကျင့်မဲနဲ့သီလအကျင့်လောက်လေးနဲ့ပဲစိတ်ကရောင်ရဲတင်းနေနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာကိုယ်နဲ့နှုတ်မှသာအပြစ်ကင်းစင်ကြယ်မယ်စိတ်မှာအပြစ်ကင်းစင်ကြယ်ပါမလားမစင်ကြယ်သေးဘူးဆိုတော့သူတန်တံမှာလောဘဒေါသမောဟကိလေသာတွေထူပြောပြီးတော့မနေပေဘူးလား အေးဒီကိလေသာတွေကြောင့်ပဲမကောင်းတာတွေလည်းပဲ तू မလုံနိုင်ပေဘူးလားမကောင်းတာတွေကြံတွေးပြီးတော့လည်းပဲမနေနိုင်ပေဘူးလားအဲ့လိုမကောင်းတာတွေကြံတွေးနေပြီဆိုလို့ရှိရင်တနေ့နေ့ထိမရလို့ရှိရင်မကောင်းတာတွေကို तू လုံအောင်မှာပဲအဲဒီတော့သီလတောင်မိမိသီလတောင်ကြိုအောင်ပြည့်အောင်မယ်အဲ့လိုဆိုလို့ရှိရင် तू ဟာဆင်းရဲကြောင်ဖြစ်မလားချမ်းသာကြောင်ဖြစ်မလား င်းရဲကြောင်းပဲဒီတော့သီလပြည့်စုံရုံနဲ့ကျင့်နှံ့အားရနေလို့ရှိရင်မိမိမှာပြည့်စုံသလားမပြည့်စုံသေးဘူးလားတချို့ပုဂ္ဂိုလ်တွေကပြောတတ်တယ်မဟုတ်လားတရားအထုတ်เสียမလိုပါဘူးဘု து ဘာလုပ်နေတာမှတ်လို့ပဲဟောဒီလိုပြောကြတာလေကြားဘူးတယ်မဟုတ်လားဒီအဲ့လိုသာပြောနေတဲ့ပုဂ္ဂိုလ်မှာသူပြောတဲ့စကားဟာမှန်သလားမှားသလားဘာကြောင့်လဲဆိုတော့သီလ စောင့်ထိန်းထားလို့သူ့သီလလုံခြုံနေရဆိုပေမဲ့သီလလုံခြုံနေတဲ့ပုဂ္ဂိုလ်ဟာကိုယ်နဲ့နှုတ်တာလုံခြုံစင်ကြယ်တယ်။အဲ့ဒီပုဂ္ဂိုလ်မှာစိတ်ကလုံခြုံစင်ကြယ်ရလား။အဲ့ဒါလို့သူကဘုရုဘာလုတ္တမှတ်လို့ပဲလို့ပြောနေပြီးတော့အိမ်ပေါ်မှာဟာအိမ်ပေါ်မှာနေပြီးတော့စီးပွားရေးလောဘတွေရောတက်ပြီးတော့မနေပေဘူးလားဗျာ။သူလိုချင်တဲ့စီးပွားကလိုချင်တဲ့လောက်မဖြစ်လာလို့ရှိရင်သူ့မှာဒေါသတွေရောမဖြစ်ပေဘူးလား။ ဟောသူလိုချင်တဲ့စီးပွားရေးကိုသူမှန်းထားတာတဲ့ပို့ပြီးတော့စီးပွားရေးတွေဖြစ်တွန်းလာတဲ့အခါကာလကြတော့မာနတွေရောမဖြစ်ပေဘူးလားမောဟဆိုတဲ့မသိမှုဟာတစ်ချိန်လုံးဖြစ်နေတာဟုတ်တယ်မို့လားဒီတော့လောဘဒေါသမောဟတွေဒုတက်ပြီးတော့သူ့ရဲ့တန်တာမှာ ဖြစ်ပြီးတော့မနေပေဘူးလားဘယ်သူမှဘာမှမလုပ်လို့ကိုနှုတ်စင်ကြယ်တယ်ပဲထားပါတော့သူ့ရဲ့တန်တာမှာစိတ်စင်ကြယ်ရလား သူ့စိတ်ထဲမှာလောဘဒေါသမောဟတွေဒုတက်နေပြီဆိုကြတဲ့ကသူဟာဆင်းရဲကြောင်းဆင်းရဲကြောင်းဖြစ်မလားချမ်းသာကြောင်းဖြစ်မလားအဲ့တော့တိနာပြည့်စုံစင်ကြယ်ယုံလေးမျှနေတော့မိမိရဲ့ကိုယ်နှုတ်လုံခြုံယုံလေးမျှနေတော့မိမိကိုယ်ကိုချမ်းသာရာရပြီလို့ကျင့်နှံ့အားရနေလို့ဖြစ်ပါမလားဒါကြောင့်မိမိကိုယ်ကိုမိမိကျင့်နှံ့မနေစေခြင်းမူယောဂီတို့အချို့က သူမှဘာမှလောက်တာမဟုတ်ဘူးဆိုပြီးတော့တရားအားထုတ်ဖို့မလိုဘူးဆိုပြီးကိုကိုကိုကျင့်နှံ့နေတဲ့ပုဂ္ဂိုလ်ရင်းမရှိဘူးလားမိမိမှာဒါနာကောင်းမှုတွေပြုလိုက်တာဖရာတွေတည်လိုက်တာကြောင်းတွေဆောင်းလိုက်တာယဟန်တွေခံလိုက်တာတကယ်ဒိဋ္ဌိကျေဆရာတော်ကြီးတွေကိုမိမိကသိက္ခာထထားတာဒီလိုကောင်းမှုတွေပြုထားတာငါတို့တရားအားထုတ်ဖို့မလိုဘူးဆိုပေမဲ့လို့လည်းပဲဘုန်းကြီးတို့သူ့ရဲ့တန်တာမှာပြည့်စုံသလားမပြည့်စုံဘူးလား အေးအဲ့လိုဒါနာလေးလောင်နဲ့သီလလေးလောင်နဲ့ကျင့်နှံ့နေလို့ဖြစ်ပါမလားဒါကြောင့်ဘုရားရှင်ကိုတော်မြတ်ကြီးကနသီလပဒမတိနာဘုသစ္စေနဝါပဏအထဝါသမာဓိလာဘေနဝိဝိဒတယနေနဝါဖုတံမိနိကမဒုက္ခအပုထုဇနသေဝိတံဘေကုဝိတတမပါတိအပတ္တောအတဝက်ခယံသီလပရမတေန သတုပါရိတုတ်တိသီလဒူရင်အကျင့်မြဖြင့်၎င်းဘဝတသိနာဝပါဏအကျံအမြင်ဘဝတုတာနှင့်ပြည်စုံယုံမြဖြင့်၎င်းအထထုမှာတပံသမာဓိလာဘိနဝသမာဓိတရားကိုရရှိနေကမြဖြင့်၎င်းဝိဝိဒတယနိနာဝဆင်ញင်ရနေရ၌နေထိုင်နေကမြဖြင့်၎င်းအပုဒ္ဒဇနသေဝိတပုဒ္ဒဇင်တို့သည်မမီဝဲအပ်သော နိခမဒုက္ခနာဂမိဖူချမ်းသာကိုဖုတံမိတိရောက်ဤဟူ၍၎င်းဝေတတံအာရကျင့်နေခြင်းကို မာတာတိမဖြစ်ပါလိမ့်နဲ့ဘုရားရှင်ကိုတော်မြတ်ကြီးကမိမိကိုယ်ကိုသီလပြည့်စုံယုံလေးနဲ့ဒူရင်အကျင့်နဲ့ကျင့်နိုင်ယုံလေးနဲ့မိမိကိုယ်ကိုကျင့်နှံ့အားရပြီးတော့မနှိမ့်နဲ့တဲ့ ီလပြည့်စုံယုံများလေးနဲ့ဝန်းအကျင့်ဒူရင်အကျင့်လေးပြည့်စုံယုံများလေးနဲ့တချို့ပုဂ္ဂိုလ်တွေကမိမိကိုယ်ကိုချမ်းသာရရပြီဆိုပြီးကျင့်တတ်နေကြတာမိမိကိုယ်ကိုစိတ်ချလက်ချဖြစ်နေကြတာဒီဟာလေးလောက်နဲ့သီလအကျင့်လေးပြည့်စုံယုံယုံလောက်လေးမြောက်နဲ့တော့ဖြင့်သူ့မှာချမ်းသာရရပြီလားဗျာချမ်းသာရမရနိုင်သေးဘူးဒါကြောင့်စိတ်ချလက်ချနေလို့ရပါမလားစိတ်ချလက်ချနေလို့မရဘူးအချို့အချို့ပုဂ္ဂိုလ်ကဒူရင်အကျင့်နေကျင့် ဒူရင်လေးဆောင်ပြီးတော့နေတယ်ဟာဆွန်းလေးကိုတထထဲပဲစားတယ်ဟာပတ်လပိုင်းအနေအချင်းနေပြီးတော့ပတ်လပိုင်းတထထဲပဲစားတယ်တပကံလေးပဲစားတယ်စသည်ဖြင့်ပေါ့လေမိမိကျင့်နိုင်တဲ့ဒူရင်အကျင့်လေးတွေအဲ့ဒီဒူရင်အကျင့်လေးတွေကိုကျင့်နေုံညာလေးနဲ့မိမိကိုယ်ကိုမိမိချမ်းသာရရပြီဆိုပြီးကျင့်နှံ့နေကြတယ်။နောက်ဘဟုသစ္စေနဝပန္နာတဲ့ ဟာမိမိကတရားစာပေတွေများများကြီးလေ့လာလိုက်စားထားလို့ဘုဟုတုဒ္ဒရီများများကြီးရတရားရိပ်တာတွေဟိုရိပ်တာရောက်လိုက်ဟိုရိပ်တာတလားလောက်အားထုတ်လိုက်ဒီရိပ်တာတလားလောက်အားထုတ်လိုက်ဟိုရိပ်တာဆယ်ရလောက်အားထုတ်လိုက်ဒီရိပ်တာဆယ်ရလောက်အားထုတ်လိုက်အဲလိုတရားတွေရိပ်တာပေါင်းစုံလက်ပတ်ပြီးတော့အားထုတ်ပြီးတရားတွေနာထားနာထားလို့အကြာအမြင်ဘ ഹു တုဒ္ဒလေးတွေရတာအဲလိုအကြာအမြင်ဘ ഹു တုဒ္ဒလေးလောင်နဲ့ကျင့်နှံ့အားရနေလို့ရော ဖြစ်ပါမလားဗျာမဖြစ်ပါဘူးတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဘုသစ္စေနာဝါပါဏအကျမ်းအမြင်ဘဟုတုတ္တနဲ့ပြည့်စုံယုံမြဖြင့်လည်းပင်ဝိတယံဝိတတမိမိကိုယ်ကိုကျင်နာအာရနေခြင်းကိုအပမပတိမဖြစ်ပါလိမ့်နဲ့ငါဖြင့်တော်လာပြီဟုတ်လာပြီလို့စိတ်ချလက်ချမနေနဲ့တဲ့သာတိဆိုတာဘုန်းကြီးတို့ယောဂီများတုတ္တမယညာခေါ်တယ်မှတ်သိပဲသာရီများများဖတ်ထားတဲ့ပုဂ္ဂိုလ်ဟာစာထဲမှာတွေ့မှတ်ထား အဲမှတ်ထားပြီးတော့မိမိအဲ့ဒီစာရီကိုမှတ်ပြီးတော့ထားတဲ့အတွက်ကြောင့်မို့သိနေတယ်အဲ့ဒါမှတ်သိပဲဒီမှတ်သိနေတော့ဖြင့်ဘုန်းကြီးတို့ယောဂီများရဲ့တန်တန်မှာဆွဲဝင်နေတဲ့သက်ကာယဒိဋ္ဌိကပြုတ်ပါမလားစိဏမယညာခေါ်တဲ့ကြံသည့်တွေးသည့်နဲ့လည်းပဲသက်ကာယဒိဋ္ဌိကပြုတ်ပါမလားစဉ်းစားပြီးတော့ကြည့်ထိုင်ပြီးတော့မိမိကိုယ်ကိုစဉ်းစားပြီးတော့ကြည့်ဩဒီခန္ဓာကိုယ်ကြီးဟာ ငါလို့သာခေါ်နေရတာအမှန်တော့ငါမဟုတ်ပါလားယုံနဲ့နာနှစ်ခုဖွဲ့စည်းထားတာပါလားဒီယုံနာမြပဲဒီယုံနာတရားတွေကလည်းပဲဖြစ်ပြီးပြက်တာပဲမတည်ငြဲပဲမတည်ငြဲတဲ့တရားတွေကြီးတဲ့ပါပဲလားလူကြီးကြည့်လိုက်ပါလားမွေးပြီးသိကြရတယ်မြဲတယ်လို့လည်းဘယ်ဟာမှမရှိပါဘူးဒါကြောင့်ဒီယုတ်ဒီနံတွေဟာမမြဲဘူးဖြစ်ပြီးပြက်တာပဲလို့အဲ့ဒါလို့ စဉ်းစားတာတိုင်ဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ဆင်ခြင်နေမယ်ဆိုလို့ရှိရင်ဆင်ခြင်စိတ်တော့မဖြစ်ပေဘူးလားအဲ့ဒီဆင်ခြင်သည့်ကြံသည့်တွေးသည့်လေးတော့မဖြစ်ပေဘူးလားဗျာအဲ့ဒီဆင်ခြင်သည့်ကြံသည့်တွေးသည့်လေးနဲ့သက်ကာယဒိဋ္ဌိက ပြုတ်ပါမလားသက်ကာယဒိဋ္ဌိမပြုတ်ရင်အဲ့ဒီသက်ကာယဒိဋ္ဌိခေါ်တဲ့ပုဂ္ဂိုလ်တ attva ငါအမိပြုတ်ပြီးတော့ ငါတိုးရင်ငါသိတယ်ငါတတ်တယ်ငါကြွယ်ဝတယ်ငါချမ်းသာတယ်ငါလှတယ်ငါပညာတတ်တယ်ဆိုတဲ့တဏှာတွေမာနတွေမလားနိုင်ပြီဘူးလားဗျာဟောတဏှာမာနတွေလာပြီဆိုတဲ့ကူကကိလေသာတွေဘာတွေပါလိမ့်မယ်အဲဒီတော့ဆင်းရဲကြောင်းတွေလားချမ်းသာသက်ကာယဒိဋ္ဌိက ပြုတ်ပါမလားဒီတော့သက်ကာယဒိဋ္ဌိမပြုတ်တော့ အဲ့ဒီစင်ကျင်တတ်ယုံတွေးတတ်ယုံကြံတတ်ယုံနဲ့တော့ဖြင့်ငါဖြင့်ချမ်းသာရာရပြီတရားအထုတ်ဖို့မလိုတော့ဘူးပြည့်စုံလုံလောက်ပြီလို့စိတ်ချလက်ချနေလို့ရပါမလားအဲတချို့သောပုဂ္ဂိုလ်တွေကတော့ဖြင့်အဲ့ဒီစိဏမယဉာဏ်ကိုပဲအဟုတ်မှန်ပြီးတော့တကယ်ဟုတ်ဉာဏ်ကြီးလို့ထင်နေကြတယ်ခန္ဓာကိုယ်ကိုစိတ်ဆိုင်ပြီးတော့အင်းဒီခန္ဓာကိုယ်ကြီးဟာအနိစ္စဒုက္ခအနတ္တဒီခန္ဓာကိုယ်ကြီးဟာမမြဲတဲ့ဖြစ်ပြီးပြက်တာပဲဆင်းရဲတဲ့ ဖြစ်ပြီးပြစ်တာပဲဆင်းရဲတဲ့ပုဂ္ဂိုလ်တ attva မဟုတ်တဲ့ဒီခန္ဓာကိုယ်ကြီးပဲလို့စဉ်းစားနေုံနဲ့စဉ်းစားနေုံနဲ့ပဲမိမိကိုယ်ကိုမိမိအဟုတ်ကြီးအောင်မေးပြီးတော့နေတဲ့ပုဂ္ဂိုလ်တွေရောမရှိပြီဘူးလားဗျာအဲ့လိုစဉ်းစားပြီးတော့နေုံနဲ့သက်ကာယဒိဋ္ဌိကရောတကယ်ပြုတ်ပါမလားအဲသက်ကာယဒိဋ္ဌိကပြုတ်တယ်ဆိုတာကဘုန်းကြီးတို့ရှူရင်းရှူရင်းနဲ့ဒါကအတိကံသဘောဒါကသိနေုံမြသဘောပဲအဲ့တော့ဒါကအတိကံသဘောပဲ ဒါကသိတဲ့စိတ်ဉာဏ်တရားပဲလို့သူ့အလိုလိုကွဲပြီးတော့သိမှသက်ကာယဒိဋ္ဌိကပြုတ်တာအခုယောဂီပုဂ္ဂိုလ်များ ရှုနေတဲ့အခါဥပမာအားဖြင့်ပင်နိုင်ရတဲ့ဘောင်းမှုပိန်မှုအာယုံလေးကိုယောဂီရှုနေတယ်ပထမတော့ယောဂီကဘောင်းတက်လာရင်ဘောင်းနေလို့ပဲသိတယ်ပိန်ကျသွားရင်ပိန်နေလို့ပဲသိတယ်ဝမ်းမကြီးပေါင်းလာတယ်ဝမ်းမကြီးပိန်သွားတယ်ဒါပဲသိတယ်အဲ့ဒါကိုယောဂီပုဂ္ဂိုလ်ဓက္ခဓက္ခဓက္ခဓက္ခရှုတဲ့အခါကျတော့ရှုစိတ်ကဒီပုံမှန်ပဲကပ်ပြီးမြဲတည်နေတယ် တည်နေတဲ့ခါကလည်းကြတော့ဖောင်းလာတဲ့ခါကျတော့ဝမ်းပိုက်ဆိုတဲ့တရားမထင်တော့ပဲနဲ့တင်းပြီးတောင်းတင်းလာတဲ့သဘောတွန်းကန်လာတဲ့သဘောဒီသဘောတွေ့လာပိန်သွားတဲ့ခါမှာဝမ်းမိုက်ဆိုတဲ့တရားမထင်တော့ပဲနဲ့တရွေချင်းတရွေချင်းရွေရွေရွေရွေရွေရွေသွားတဲ့သဘောဒါပဲသိလားအဲဒီမှာယောဂီပုဂ္ဂိုလ်ကရှုနေတဲ့အခါကလည်းကြတော့ဟိုကအရှုခံဖြစ်တယ်တောင်းတင်းတွန်းကန်နေတဲ့သဘောလေးရယ်ရှုသိနေတဲ့စိတ်နံသဘောလေးရယ်ဒါပဲနှစ်ခုလေးပဲသိရဟိုကအရှုခံဖြစ်တဲ့တွန်းကန်တောင်းတင်းနေတဲ့သဘောလေး သက်ကာယဒိဋ္ဌိက ပြုတ်ပါမလားဒီတော့သက်ကာယဒိဋ္ဌိမပြုတ်တော့အဲ့ဒီစင်ကျင်တတ်ယုံတွေးတတ်ယုံကြံတတ်ယုံနဲ့တော့ဖြင့်ငါဖြင့်ချမ်းသာရရပြီတရားအထုတ်ဖို့မလိုတော့ဘူးပြည့်စုံလုံလောက်ပြီလို့စိတ်ချလက်ချနေလို့ရပါမလားအဲတချို့သောပုဂ္ဂိုလ်တွေကတော့ဖြင့်အဲ့ဒီစိန်နာမယဉာဏ်ကိုပဲအဟုတ်မှန်ပြီးတော့တကယ်အဟုတ်ဉာဏ်ကြီးလို့ထင်နေကြတယ်ခန္ဓာကိုယ်ကိုစိတ်ဆိုင်ပြီးတော့အင်းဒီခန္ဓာကိုယ်ကြီးဟာ အနိစ္စဒုက္ခအနတ္တဒီခန္ဓာကိုယ်ကြီးကမမြဲတဲ့ဖြစ်ပြီးပြက်တာပဲဆင်းရဲတဲ့ဖြစ်ပြီးပြက်တာပဲဆင်းရဲတဲ့ပုဂ္ဂိုလ်တ attva မဟုတ်တဲ့ဒီခန္ဓာကိုယ်ကြီးပဲလို့စဉ်းစားနေုံနဲ့စဉ်းစားနေုံနဲ့ပဲမိမိကိုယ်ကိုမိမိအဟုတ်ကြီးအောင်မေးပြီးတော့နေတဲ့ပုဂ္ဂိုလ်ရောမရှိပေဘူးလားဗျာအဲ့လိုစဉ်းစားပြီးတော့နေုံနဲ့တက္ကာယဒိဋ္ဌိကရောတကယ်ပြုတ်ပါမလားအဲတက္ကာယဒိဋ္ဌိက ပြုတ်တယ်ဆိုတာကဘုန်းကြီးတို့ရှုရင်းရှုရင်းနဲ့ဒါကအတိကံသဘော ဒါကသိနေယုံမြသဘောပဲအဲတော့ဒါကအတိကံသဘောပဲဒါကသိတဲ့စိတ်နဲ့တရားပဲလို့သူ့အလိုလိုကွဲပြီးတော့သိမှသက်ကာယဒိဋ္ဌိကပြုတ်တာအခုယောဂီပုဂ္ဂိုလ်များ ရှုနေတဲ့အခါဥပမာအားဖြင့်ပင်နိုင်ရတဲ့ဘောမှုပင်မှုအာယုံလေးကိုယောဂီရှုနေတယ်။မှုပင်မှုအာယုံလေးကိုယောဂီရှုနေတယ်။ပထမတော့ယောဂီကဘောင်းတက်လာရင်ဘောင်းနေလို့ပဲသိတယ်။ပင်ကျသွားရင်ပင်နေလို့ပဲသိတယ် ဝမ်းမကြီးပေါင်းလာတယ်ဝမ်းမကြီးပိန်သွားတယ်ဒါပဲသိတယ်အဲ့ဒါကိုယောဂီပုဂ္ဂိုလ်ဓက္ခဓက္ခဓက္ခဓက္ခရှုတဲ့အခါကျတော့ရှုစိတ်ကဒီပုံမှာပဲကပ်ပြီးမြဲတည်နေဒီနေတဲ့ကာကလည်းကြတော့ဖောင်းလာတဲ့ခါကျတော့ဝမ်းမိုက်ဆိုတဲ့တရားမတင်တော့ပဲနဲ့တင်းပြီးတောင်းတင်းလာတဲ့သဘောတွန်းကန်လာတဲ့သဘောဒီသဘောတွေ့အသိနေယုံမြသဘောပဲအဲတော့ဒါကအသိကံသဘောပဲဒါကသိတဲ့စိတ်နဲ့တရားပဲလို့သူ့အလိုလိုကွဲပြီးတော့သိမှတက္ကာယဒိဋ္ဌိကပြုတ်တာအခုယောဂီပုဂ္ဂိုလ်များ ရှုနေတဲ့အခါ ဥပမာအားဖြင့်ပင်နိုင်ဖြစ်တဲ့ဖောင်းမှုပိန်မှုအာယုံလေးကိုယောဂီရှုနေတယ်။ပထမတော့ယောဂီကဖောင်းတယ်လာရင်ဖောင်းတယ်လို့ပဲသိတယ်။ပိန်ကျသွားရင်ပိန်တယ်လို့ပဲသိတယ်။ဝမ်းမဲ့ကြီးဖောင်းလာတယ်ဝမ်းမဲ့ကြီးပိန်သွားတယ်ဒါပဲသိတယ်။အဲ့ဒါကိုယောဂီပုဂ္ဂိုလ်ဓက္ခဓက္ခဓက္ခဓက္ခရှုရဲ့အခါကျတော့ရှုစိတ်ကဒီပုံမှန်ပဲကပ်ပြီးမြဲတည်နေ။တည်နေတဲ့အခါကလည်းကျတော့ဖောင်းလာတဲ့အခါကျတော့ဝမ်းမဲ့ဆိုတဲ့တရားမထင်တော့ဘဲနဲ့တင်းပြီးတောင်းတင်းလာတဲ့သဘောတွန်းကန်လာတဲ့သဘောဒီသဘောတွေ့လာတယ်။ ပိန်သွားတဲ့ကံမှာဝမ်းမိုက်ဆိုတဲ့တရားမထင်တော့ဘဲနဲ့တရွေချင်းတရွေချင်းရွေရွေရွေရွေရွေရွေသွားတဲ့သဘောဒါပဲသိလားအဲဒီမှာယောဂီပုဂ္ဂိုလ်ကရှုနေတဲ့အခါကလည်းကြတော့ဟိုကအရှုခံဖြစ်တယ်တောင်းတင်တွန်းကန်နေတဲ့သဘောလေးရေရှုသိနေတဲ့စိတ်နံသဘောလေးရေဒါပဲနှစ်ခုလေးပဲသိတယ်ဟိုကအရှုခံဖြစ်တဲ့တွန်းကန်တောင်းတင်နေတဲ့သဘောလေးကဝါယောဒရုပ်တရားဗာတရားလေရှုသိနေတဲ့စိတ်ကလေးကဗာတရားလေ ။ညာတရားအဲ့ရောဘောင်းတယ်လို့ရှုတဲ့အခါမှာဘာနဲ့ဘာသာတွေ့နေလဲ။ပိန်တယ်လို့ရှုတဲ့အခါမှာဘာနဲ့ဘာသာတွေ့နေလဲ။ဒီအဲ့လိုယောဂီပုဂ္ဂိုလ်ကရှုနေရင်းနဲ့လက်တွေ့ဘုန်းကြီးတို့ယောဂီများတရားခွင်မှာရှုရင်းရှုရင်းနဲ့ဒါအတိကံသဘောပဲ။ဒါသိတဲ့စိတ်နဲ့တရားပဲလို့သူ့အလိုလိုကွဲပြီးတော့ဉာဏ်နဲ့သိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သက်ကာယဒိဋ္ဌိပြုတ်ပြီ။ဘာပြုတ်သွားပြီလဲ။ ဒီသက္ကာယဒိဋ္ဌိပြုတ်ပြီဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကဘုဟုသစ္စည်းနဝပဏ္ဏတဲ့အကျမ်းအမြင်ဘ ਹੁ တုတ္တနဲ့ပြည့်စုံယုံမျှဖြင့်လည်းပဲတရားဤများများနာထားလို့တရားစာရီများများဖတ်ထားလို့တရားဘုသူတ္တဤများများဤဖတ်ထားလို့အကျမ်းအမြင်ဘုသူတ္တပြည့်စုံယုံမျှနဲ့လည်းပဲဝိသတံမိမိကိုယ်ကိုအားရကျင့်တတ်နေခြင်းကိုမပါတိမဖြစ်နဲ့တဲ့ကိုကိုကိုကျင့်တတ်မနေနဲ့တဲ့အချို့ပုဂ္ဂိုလ်ကအဲ့ဒါနဲ့ကိုကျင့်တတ်နေကြတယ် ဟာမိမိတက္ကရာဒိဋ္ဌိပြုတ်ပြီဆိုပြီးကျင်တတ်နေကြတယ်အဲလိုပဲတချို့ပုဂ္ဂိုလ်ကလည်းမိမိခန္ဓာကိုယ်တစ်ခါညာဆိုင်ပြီးတော့ရှင်ရင်သိရမယ့်ဟာကိုမဟုတ်ဘူးဆင်ញင်ပြီးတော့ဖောင်းနာကလည်းဖြစ်ပြီးပြက်ဒါပဲပိန်နာကလည်းဖြစ်ပြီးပြက်ဒါပဲပူရာအေးဒါလည်းဖြစ်ပြီးပြက်ဒါပဲကြွတာနာနာလည်းဖြစ်ပြီးပြက်ဒါပဲအားလုံးခန္ဓာကိုယ်ကြီးမှာရှိသမျှတွေဟာရုပ်တည်နာတွေဟာဖြစ်ဖြစ်ကြီးတယ်ပဲလို့အဲ့လိုဆင်ញင်ပြီးသိနေုံလေးနဲ့ကျင်납နေလို့အာရနေလို့ဖြစ်ပါမလားမဖြစ်ဘူးဘုန်းကြီးတို့ယောဂီများဒါနဲ့ကျင်납အာရမနေနဲ့တဲ့ နောက်တစ်ချက်တမာရီလာပြီနားမိမိမှာစိတ်တည်ငြိမ်မှုတမာရီလေးရပြီးတော့တရားထိုင်ရတာတနာရီနှစ်နာရီသုံးနာရီထိုင်နိုင်နေတယ်တချို့ပုဂ္ဂိုလ်ကဒါနဲ့ကျင့်နေတယ်အချို့ပုဂ္ဂိုလ်ကတရားလေးကြာကြာထိုင်နေတာကိုပဲကိုယ့်ဟာကိုယ်လက်မထားအောင်နေတယ်ကျင့်နေတာကိုယ့်ကိုယ်တမာရီလေးရပြီတမာရီလေးရနေုံနဲ့ကျင့်နေကြတာတမာရီဟာဘုန်းကြီးတို့ယောဂီများကြာကြာလေးထိုင်ပြီးတော့စိတ်တည်ငြိမ်စွာရပြီးတော့ ချမ်းသာတဲ့သဘောမတွေ့ရပေဘူးလားဗျာတွေ့နေရတယ်ဒါတမာရီရဲ့သဘောပဲဘုန်းကြီးတမင်းကဟောခဲ့ပြီလေတမာရီဟာဒါပဲဝိပဿနာကြတော့မဟုတ်ဘူးအဲ့လောက်ချမ်းသာယုံလေးနဲ့ကျင့်တတ်နေလို့ဖြစ်ပါမလားဝိပဿနာကြတော့ယုံနာရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ငါမှုတဲ့သဘောကိုသိအောင်မရှိရပေဘူးလားဟင်အဲ့လိုသိမှဝိပဿနာဖြစ်တာဟုတ်တယ်မို့လားအဲ့တော့အခုလည်းပဲဘုန်းကြီးတို့ယောဂီများဒါကြောင့်မြတ်စွာဘုရားကတမာတိလာဘိန စိတ်တည်ခြင်းမှုတမာရီလေးရယုံလေးနဲ့အေးအေးချမ်းချမ်းလေးနဲ့တဏှာကြီးထိုင်နေတာနှစ်နာရီထိုင်နေတာသုံးနာရီထိုင်နေတာလေးလောက်လေးလည်းပဲကျင့်နှံ့အားရမနေနဲ့တဲ့တကယ်လို့ကျင့်နှံ့အားရနေလို့ရှိရင်ဘုန်းကြီးတို့ယောဂီများဒီစိတ်တည်ခြင်းမှုတမာရီလေးကသမထပဲသမထရဲ့လမ်းဆုံးဟာဘုန်းကြီးတို့ယောဂီများဇမပုံဇမလောကပဲဒါပဲအဲ့တော့တမာရီအားကောင်းနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကချမ်းသာနေတာပဲ ဒါကြောင့်ဒါလေးနဲ့သိချင်လက်ချမနေနဲ့ဒီတမာရိနဲ့ကိလေသာကိုသိအောင်တတ်နိုင်ပါမလားတတ်နိုင်ဘူးဒါကြောင့်သီလပြည့်စုံယုံတယ်လည်းပဲကျင့်အားရမနေနဲ့ဟုတ်တယ်မို့လားနောက်ပြီးတော့ဘုန်းကြီးတို့ယောဂီများ စာပေတွေဖတ်ထားလို့တရားတွေနာထားလို့မို့မိမိမှာနာသည့်မှတ်သည့်ရှိတယ်အဘုဒ္ဓတာအဲ့ဒီနာသည့်မှတ်သည့်ဘုဒ္ဓတာတွေများယုံများနဲ့လည်းပဲစိတ်ချလက်ချနေလို့ဖြစ်ပါမလား ဒီသိကြလက်ချမနေနဲ့တဲ့အဲ့ဒီပုဂ္ဂိုလ်ဆက်ပြီးတရားအားထုတ်အောင်တမာရီလေးရယုံနဲ့ရောစိတ်ချလက်ချနေလို့ရပါမလားဟောတမာရီဆိုတာစိတ်တည်ငြိမ်မှုတက်တက်ပဲအဲ့ဒီစိတ်တည်ငြိမ်မှုတက်တက်ကလေးနဲ့ကိလေသာကိုသိအောင်တတ်နိုင်ပါမလားဒီကိလေသာကိုသိအောင်တတ်နိုင်တာကဉာဏ်ပါမတတ်နိုင်တာဘာပါမတတ်နိုင်တာလဲဒီဉာဏ်ပါမဆိုတာဝိပဿနာဉာဏ်ဘာဉာဏ်လဲ အဲဒီဝိပဿနာဉာဏ်မဲဉာဏ်နဲ့မှဟောဒီကိလေသာကိုသိအောင်တတ်နိုင်တယ်။မဉာဏ်မပါဘဲနဲ့ကိလေသာသိပါမလား။မသိနိုင်ဘူး။ဒါကြောင့်တမာရိယယူစိတ်တည်ငြိမ်ုံလေးနဲ့ကျင့်တတ်လို့ဖြစ်ပါမလား။ကဲဘုန်းကြီးတို့ယောဂီများဒီဆောင်ပုဒ်လေးဆိုလိုက်ကြအောင်စို့။သီလလောက်တာပြည့်စုံတာနှင့်လေးရွာအပေ လွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြသိလဲချအာရ၍လည်းမနေနဲ့ဟောအကျိုးပုဂ္ဂိုလ်ကသီလပြည့်စုံပြီဆိုရင်တို့အပဲလွတ်ပြီအပဲရှင်ကလွတ်ပြီဆိုပြီးကိုယ့်ကိုယ်ကျင့်နာအာရနေတာကျင့်နာအာရမနေနဲ့အောင်နဲ့သီလလောက်သာပြည့်စုံတာနှင့် လေးရွာအပေလွတ်ကြီးကွယ်ဟုဝန္တာရွှင်ပြသိလေချအာရ၍လည်းမနေနဲ့ဆိုကြည်စမ်းပါ တာတစ်ခါေးအဲ့လိုတချို့ကသီလနဲ့ပြည့်စုံုံနဲ့ကျင့်နာအားရပြီးတော့ငါတို့ဘယ်ကလွတ်ပြီးနတ်ရသူတိလမ်းမယ်ဆိုပြီးကျင့်နာနေကြတာတချို့ပုဂ္ဂိုလ်ကလည်းဒါနလောက်လေးပဲ ဒါနကောင်းမှုတွေဘယ်မှာဘုရားကြီးတည်တယ်ဘယ်မှာဘုရားကြီးထီတွေတင်တယ်ဟာဘယ်မှာကြောင်းနေဆောက်တယ်ဘယ်မှာယဟန်နေခံတယ်ဘယ်မှာဘာတွေလုပ်တယ်ဒီဒါနကုသိုလ်လောင်းနေကျင်နဲ့အရုပ်ပစင်းကလွတ်ပြီဆိုပြီးတော့ကျင်နာအားရနေကြတယ်ဒီလောက်နဲ့လည်းပဲမိမိမှာဆင်းရဲကလွတ်ပါမလားသုဒါနလောက်တာပြည်စုံတာနှင့်လေးရွာအပေလွတ်ပြီးကွယ်ဟု ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနဲ့နာတိမှတ်တိလောက်သာဒါဘ ഹു သစ္စည်းနဝပါဏအကျမ်းမြင်ဘ ഹു တုတ္တနဲ့ပြည့်စုံယုံများဖြင့်လို့ပြောထားတယ်ဒါနာလို့သိတဲ့နာတိမှတ်တာလို့ဇာတိဖတ်တာလို့မှတ်လို့သိတဲ့မှတ်တိအဲ့လောက်လေးဘ ഹു တုတ္တလေးနဲ့ကျင့်တတ်နေလို့ဖြစ်ပါမလား ဟုနာတိမှတ်တိလောက်တံပြေဆုံးတာနှင့်လေးရွာအပေလွတ်ပြီးကွယ်ဟုဝန္တာရွှင်ပြသိလေချအာရ၍လည်းမနေနဲ့တမာတိလောက်တာ ပြည့်စုံတာနှင့်လေးရွာအပေလွတ်ပြီးကွယ်ဟုဝမ်းသာရွှင်ပြစိတ်လက်ချအာရ၍လည်းမနေနဲ့ဒီတော့တမာရီတရားလေးရပြီးတော့တနာရီနှစ်နာရီသုံးနာရီအေးအေးဆေးဆေးချမ်းချမ်းသာသာလေးထိုင်နိုင်ုံနဲ့ ကျင့်နှံ့အားရနေလို့ရပါမလားကျင့်နှံ့မနေနဲ့ဒီတမာရီတက်တဲ့နေကိရိတာကိုအသေးတတ်နိုင်မှမလားဘာပါမသိအောင်တတ်နိုင်နေဉာဏ်ပါမဆိုတော့ဉာဏ်ရဖို့အတွက်ဘုန်းကြီးတို့ဗာတရားတွေအားထုတ်ရမှာလဲဝိပဿနာတရားအားထုတ်မှဝိပဿနာဉာဏ်ဒီဉာဏ်မှတဆင့်အရိယာမဉဏ်ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိလေသာကိုအသေးမတတ်နိုင်ပေဘူးလား ဒါကြောင့်ဝိပဿနာအားထုတ်ဖို့မလိုပေဘူးလားဒါဒါကြောင့်ဝိဆိုတာဘာလဲဆိုတော့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောပတ္တနာဆိုတာရှုသိနေတာဝိပဿနာပေါင်းလိုက်ဝိပဿနာဆိုတာမမြဲတဲ့သဘောကို ရှုသိနေတာဘာပါလိမ့်မလဲဆင်းရဲတဲ့သဘောကို ရှုသိနေတာဘာလဲ အစိုးမရတဲ့သဘောကို ရှုသိနေတာပါလေဒီပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောကိုရှုသိနေတာဟာလေပါပါလိမ့်မလဲဝိပဿနာတဲ့အဲဒီတော့ရှုသိနေတယ်ဆိုတော့ဘုန်းကြီးတို့ယောဂီများ ရှုတာကတတိရှုတာပါလေသိတာကဉာဏ်ရှုတာကသိတာကဒီတော့တတိရှိသွားရှိသောဉာဏ် ပါရှိသွားရှိတဲ့ဉာဏ်နဲ့ယောဂီတို့အခုပထမပိုင်းမှာဒါနဲ့သွားနေရတာပထမပိုင်းမှာအခုယောဂီတို့စပြီးရှုစမှာဒီတတိနဲ့ပဲသွားနေရတတိနဲ့ပဲကြိုးစားပြီးတော့တတိမလွတ်အောင်ရှုနေရတယ်ထိုင်လည်းမတတိနဲ့ရက်လည်းမတတိနဲ့သွားလည်းမတတိနဲ့စားလည်းမတတိနဲ့ပထမပိုင်းမှာဒီတတိနဲ့ပဲသွားနေရနောက်တတိအားကောင်းလာတော့ရှုမှတ်တာများလာတော့စိတ်တည်ငြိမ်မှုတမာတိအားမကောင်းမေဘူးလား ရှုမှတ်ချက်တွေများလာလေတိစိတ်တည်ကြည်မှုတမာရီတွေအားကောင်းလာလေရှုမှတ်ချက်တွေများလာလေတမာရီတွေအားကောင်းလာလေပဲအဲ့ဒီတော့စိတ်တည်ကြည်မှုတမာရီဖြစ်လာတော့အဲ့ဒီဖြစ်လာတော့မှနောက်ကဘာပါလာတယ်လဲဆိုရင်ဉာဏ်ကတွဲပါလာတယ်နောက်ကဘာပါလာလဲအင်းအဲ့ဒီကြတော့မှသိမှုဆိုတဲ့ဉာဏ်ကတွဲပါလာတယ်အဲ့ဒီအခါကြတော့မှဝိပဿနာဖြစ်သွားတယ်ဒါကြောင့်ဝိပဿနာဆိုတာမမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ငါမှုတဲ့သဘောကို ရှုသိလေမှုကိုပါခေါ်တယ်။အေးဝိပဿနာခေါ်တယ်။မမြဲတဲ့သဘောကိုယောဂီတို့အခုဖောင်းတာလေးရဲ့မမြဲတဲ့သဘောပိန်တာလေးရဲ့မမြဲတဲ့သဘော ရှုရင်းနဲ့သိနေပြီဆိုရင်ဒါဗာညာဖြစ်နေပြီ။အေးဝိပဿနာညာဖြစ်နေပြီဈဉ္ညာရှောင်ရင်းနဲ့ကြွမှုလမ်းမှုချမ်းမှုလေးရဲ့မမြဲတဲ့သဘောကိုတရားသိနေရင်အဲ့ဒီပုဂ္ဂိုလ်ဗာညာဖြစ်နေပြီ။ဝိပဿနာဉာဏ်ဖြစ်နေပြီအဲ့ဒီမမြဲတဲ့သဘောလေးတွေကိုသေးသေးချာချာမြင်အောင်ရှုနေတာအဲ့ဒါဝိပဿနာဉာဏ်လို့ခေါ်တယ် အဲ့တော့ဝိပဿနာတရားအားထုတ်တယ်ဆိုတာရည်ရွယ်ချက်ဟာဒါပဲဒီဝိပဿနာဉာဏ်ပထမရဖို့ပဲဒီဉာဏ်မှတဆင်မဉဏ်ပူဉဏ်အဲ့ဒီမှတဆင်နိဗ္ဗာန်ဟုတ်တယ်မလားအဆင့်စဉ်ဒါဖြင့်ဘာရဲ့မမြဲတဲ့သဘောကိုမိမိတို့ကသိအောင်ရှုနေတာလဲဆိုရင်ရုပ်ရဲ့မမြဲတဲ့သဘောနာမ်ရဲ့မမြဲတဲ့သဘော အဲ့ဒီယုံနာရဲ့မမြဲတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာဟုတ်တယ်မလားဒီယုံနာရဲ့ဆင်းရဲတဲ့သဘောကိုသိအောင်ရှုနေတာပါလေအေးဒီယုံနာရဲ့ငါမဟုတ်တဲ့သဘောကိုသိအောင်ရှုနေတာပါလေဝိပဿနာဒီတော့ယောဂီပုဂ္ဂိုလ်ဟာကိုရှုနေတယ်ဈဉာရှောက်ပြီးတော့ယောဂီရှုနေတယ်အခုယောဂီလေးတွေဒီချိန်ဟာကြီးလိုက်လို့ရှိရင်တဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်ဟာနည်းပြီးတော့အသက်ရွယ်ငယ်တဲ့ယောဂီတွေများပါတယ်အမျိုးသားပိုင်းဆင်ရကြီးလိုက်ရင်လည်းငယ်ငယ်ရွယ်ရွယ်လေးတွေပါပဲ အမျိုးသမီးပိုင်းဆိုင်ရာကြီးနိုင်ရင်လည်းငယ်ငယ်ရွယ်ရွယ်လေးတွေပါသို့တော့ပို့ဖို့တန်တာမနေဘူးတည်တည်ချာချာရိုးရိုးတည်တည်ရှုမှတ်နေတာကိုတွေ့ရတယ်။ဈဉာရှောက်နေတာများဆိုရင်တချို့ပုဂ္ဂိုလ်တွေများဆိုရင်တကယ်ကိုသတိကပ်ပြီးရှုနေတယ်။ဘေးကိုပန်ဝန်းကျင်ကိုဘာအာယုံမှမဆိုင်ဘူး။သူဟာသူသူရှုမှတ်တဲ့အာယုံပေါ်မှာပဲသူစိတ်လေးဇံသွင်းပြီးတော့ရှုနေတာကိုတွေ့ရတယ်။အဲဒီမှာတည်တည်ချာချာရှုနေတဲ့ပုဂ္ဂိုလ်ကြတော့ကြွလာပြီဆိုရင်တရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရွေ့ရွေ့ရွေ့ရွေ့ကြွလာတဲ့သဘောမတွေ့ရပေဘူးလား။ အဲ့ဒီတရွေ့ပြီးတရွေ့ရွေ့နေတဲ့သဘောလေးတွေ့နေရလို့ရှိရင်ငါငါချီတော့ဆိုတာထင်သေးလားပုဂ္ဂိုလ်တ attva ငါဆိုတာလုံးဝမရှိတော့ဘူးနော်ရွေ့နေတဲ့သဘောလေးပဲမတွေ့ရပေဘူးလားပေါ့နေတဲ့သဘောလေးပဲမတွေ့ရပေဘူးလားလှမ်းလိုက်တဲ့အခါလေးနဲ့တိတိကျကျကြည်လန်းဘုန်းကြီးတို့ယောဂီများအဲ့ဒီမှာဒီကနေပြီးတော့ကြွားမှုလေးဆုံးတော့လှမ်းမှုလေးဖြစ်လာတဲ့အခါဟောတရွေ့ချင်းတရွေ့ချင်းခြေတော်လေးဟာရှေ့ကိုရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးတော့တင်းပြီးတောင့်သွားတဲ့သဘောမတွေ့ရပေဘူးလားအဲ့ဒီတော့ယောဂီရဲ့ သိတဲ့ဉာဏ်ထဲမှာရွေ့ပြီးတော့တင့်တောင်းတင်းပြီးတော့တောင်းနေတဲ့သဘောပဲတွေ့ရတယ်။အဲဒီမှာငါငါခြေတော့ဆိုတာရှိသေးရလား။မရှိတော့ဘူးလုံးဝငါပြောင်းနေပြီဟုတ်တယ်မလား။သဘောတက်ကလေးပဲတွေ့နေတယ်။ချားလိုက်တဲ့အခါကြည်စံခြေတော့ဆိုတဲ့သဏ္ဍာန်မထင်တော့ဘူးတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ပြီးတော့လေးလေးလေးလေးကျသွားတဲ့သဘောလေးမတွေ့ရပေဘူးလားဗျာ။အဲဒီမှာပုဂ္ဂိုလ်တ attva ငါမဟုတ်ဘဲနဲ့သူ့သဘောအတိုင်းသူ့သဘောအတိုင်းနဲ့ရွေ့ရှားနေတဲ့သဘောမျှပဲလို့အဲ့လိုဉာဏ်လေးကသိလာရင် အနတ္တသိတာဘာကိုသိတာလဲအေးယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့ဒီအနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီသဘောလေးတွေကိုသိရသိအောင်ရှုတဲ့အခါမှာတခါရဲရှုရမှာလားထခါထခါရှုရမှာလားထခါထခါရှုဖောင်းတာပိန်တာလေးသိကျင်ရင်လေဒီတိုင်းပဲဖောင်းမှုလေးကိုထခါထခါပိန်မှုလေးကိုထခါထခါဒီပုံမှာပဲတဏှာကြီးဆွဲဆွဲမြဲမြဲထခါထခါရှုရနိုင်ရင်ဆက်ပြီးရှုအဲ့ဒါအချိန်တိုင်းအချိန်တိုင်းဒီပုံမှာပဲထခါထခါရှု ထက္ကတက္ကရှုလာတဲ့အခါကျတော့ရှုစိတ်ကအရှုကအာယုံပေါ်မှာကပ်ပြီးတော့တည်မလာပေဘူးလားအဲဒီရှုစိတ်လေးတည်လာတော့တမာတိရပြီးတော့မလာပေဘူးလားကဲစိတ်တည်ငြိမ်မှုတမာတိရလာတဲ့အခါကျတော့အဲဒီအရှုကံဘုန်းကြီးတို့ယောဂီများဖောင်းမှုရဲ့သဘောလေးဖောင်းလာတဲ့အခါမှာဝမ်းပိုက်ဆိုလို့မထင်တော့ဘဲနဲ့တောင်းမှုတင်းမှုရဲ့သဘောလေးမတွေ့ရပေဘူးလား အဲကောင်းနေတဲ့ကဟောပိန်တဲ့ကကြတော့လည်းပဲရွေ့မှုရော့မှုသဘောလေးမတွေ့ရပေဘူးလားအဲလိုသဘောအမှန်လေးဝါယောဒရဲ့သဘောအမှန်တိုင်းသိပြီးတော့မလာပေဘူးလားဗျာဘယ်လိုသိတယ်လဲဆိုရင်စိုးသောကပြောတယ်ခြေတော်လေးကြွားမှုလှမ်းမှုချမှုကိုသိတယ်လို့ပဲဟုတ်တယ်မို့လားသဘောလေးတွေကြီးတွေတွေ့လာတယ်ငါဆိုတာလုံးဝမတွေ့တော့ဘူးငါခြေတော်ဆိုတာလုံးဝမတွေ့တော့ဘူးငါကိုငါခန္ဓာငါဝမ်းငါဘိုက်ဆိုတာတွေ့သေးရဲ့လား မတွေ့တော့ဘူးသဘောတက်တက်ကလေးများပဲတွေ့လာရတယ်အဲ့လိုတွေ့လာအောင်အပင်ပန်းဆင်းရဲလေးတော့နည်းနည်းလေးခံရမယ်အပင်ပန်းဆင်းရဲခံပြီးတော့မရှုလို့တော့ရပါမလားတိုးအောင်ရောအောင်လေးပေါ်ပေါ်တန်တန်လေးအားထုတ်နေုံနဲ့ရပါမလားတကယ်လိုချင်ရင်တကယ်ကို စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းအမူအရာတိုင်းအမူအရာတိုင်းရှုမှတ်ပြီးတော့နေမှဒီသဘောလေးတွေသိမယ်ဟုတ်တယ်မဟုတ်လားအဲ့တော့ နည်းနည်းလေးပင်ပန်းခံပြီးတော့မပြတ်မလတ်ဒလဇတ်ရှုလိုက်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာရှုမှတ်မှုတတိတွေအားကောင်းပြီးတော့မလာပေဘူးလားတတိအားတွေကောင်းလာပြီဆိုလို့ရှိရင်စူးစိုက်တည်ခြင်းမှုတမာရီအားတွေရောကောင်းပြီးတော့မလာပေဘူးလားစူးစိုက်တည်ခြင်းမှုတမာရီအားတွေကောင်းလာပြီဆိုလို့ရှိရင်အဲ့ဒီတမာရီနဲ့အတူဖြစ်တဲ့ညာဟာထက်လာမလားတုံးသွားမလားသိမှုဆိုတဲ့ညာနေလေထက်လာမယ် ဉာဏ်ထက်လာပြီဆိုတော့ယုတ်တဘောနံတဘောအနိစ္စဒုက္ခအနတ္တသဘောတွေမသိပေဘူးလားအဲ့ဒီလိုသိရင်မိမိတရားအထောက်အရည်ရည်ရွယ်ချက်လေးအထိုက်အလျောက်မပြည့်စုံပေဘူးလားကဲအဲ့တော့အဲ့ဒီသိမှုမှတဆင်ဒီယုံနာရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီလက္ခဏာတရားတွေသိမှုမှတဆင်အဲ့ဒါတွေသိလာတာနဲ့အမျှသိသလောက်ကိလေသာတွေမငြိမ့်ပေဘူးလား အဲဒီကိလေသာငြိမ်းမှုမှတဆင်ယောဂီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဤပြည့်စုံပြီးတော့အရိယာမဉ္ဇဉ်ရသွားပြီဆိုရင်နိဗ္ဗာန်ချမ်းသာရောမရနိုင်ပေဘူးလားဟောကိလေသာငြိမ်းမှုမှတဆင်နိဗ္ဗာန်ချမ်းသာရမှုတရားအထုတ်တာဒီရွယ်ချက်ပဲဟုတ်တယ်မဟုတ်လားကဲအဲဒီတော့ဘုန်းကြီးတို့ယောဂီများခုဘုန်းကြီးပြောတဲ့အတိုင်းသီလအခြေခံထားပြီးတော့ကြိုးစားအထုတ်လာခဲ့လို့ရှိရင်ယောဂီပုဂ္ဂိုလ်ဟာဒီလိုဝိပဿနာတွေသီလမှာ ဝိပဿနာသီလအခြေခံထားပြီးတော့ဝိပဿနာအကျင့်လေးကိုသူရိုးရိုးသေးသေးကျင့်အဲဒီဝိပဿနာအကျင့်လေးကိုရိုးရိုးသေးသေးကျင့်လို့တမာရီတရားတွေမှတဆင်ယောဂီပုဂ္ဂိုလ်အနိစ္စဒုက္ခအနတ္တသဘောတွေသိတဲ့ဝိပဿနာဉာဏ်ဤအဲ့ဒီဉာဏ်မှတဆင့်ကိလေသာငြိမ်းမှုကိလေသာငြိမ်းမှုမှတဆင့်နိဗ္ဗာန်ချမ်းသာရမှုဆိုရင်အဲ့ဒီအထွတ်အထိပ်ဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာတိအောင်မရနိုင်ပေဘူးလားဗျာကဲဒီတော့ယောဂီပုဂ္ဂိုလ်ဟာတရားအထောက်အရည်ရွယ်ချက်အဲ့ဒီအခြေအနေမျိုးရရင်ပြည့်စုံပြီလားမပြည့်စုံဘူးလား ပြည့်စုံပြီအဲ့လိုပြည့်စုံအောင်ဘုန်းကြီးတို့ယောဂီများအားထုတ်မှာဟုတ်တယ်မို့လားဒီတော့ဘာဝနာမပါဘဲနဲ့တော့ဖြင့်ကိလေသာကငြိမ့်မှမလားဒီလိုဆိုရင်အဲ့ဒီဘာဝနာပါမှမိမိတို့ရဲ့ဘဝဟာပြည့်စုံမှာဟုတ်တယ်မို့လားဆိုလိုက်ဘာဝနာပညာဘာဝနာပြည့်စုံပါမှဝန္တာရှင်ပြစိတ်လဲချ အာရနေလေတင်ပညာဘာဝနာပြည့်စုံပါမှဝန္တာရွှင်ပြသိလေချအာရနေလေတင်ဆိုကြည့်ပါ ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိကိုယ်ကိုမိမိသီလလောက်နဲ့ကျင့်နှံ့မနေနဲ့ဟုတ်တယ်မို့လားသမာဓိလောက်နဲ့လည်းပဲကျင့်နှံ့မနေနဲ့ဟောဒီပညာဘာဝနာတွေအလုံးပြည့်စုံမှကိလေသာတွေငြိမ့်မယ်ကိလေသာငြိမ့်မှဘာဖြစ်မှာလဲဆင်းရဲဆိုတာငြိမ့်မှဆင်းရဲငြိမ့်မှနိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်မှာဟုတ်တယ်မို့လားဒီတော့ယောဂီပုဂ္ဂိုလ်များကအခြေခံဖြစ်တဲ့သီလကိုစင်ကြယ်စွာဆောင်ထိန်ပြီးတော့အဲ့ဒီသီလအခြေခံပြီးတော့ဒီဝိပဿနာတရားတွေပါလို့ရမလဲပွား အဲ့လိုဝိပဿနာတရားတွေပွားလို့စိတ်တည်ခြင်းမှုတမာတိရပြီဆိုရင်အရှုခံသဘောရှုသိတဲ့နာခွဲကြပြီးတော့မသိပေဘူးလားအဲ့လိုခွဲခြားသိလိုက်တာနဲ့မိမိတို့တသန္တရာလုံးကဆွဲလာတဲ့အတ္တဒိဋ္ဌိသက်ကာယဒိဋ္ဌိမပြုတ်ပေဘူးလားအဲ့ဒီအတ္တဒိဋ္ဌိသက်ကာယဒိဋ္ဌိပြုတ်ပြီဆိုတော့ကိလေသာတွေမငြိမ့်ပေဘူးလားကိလေသာကကင်းငြိမ့်သွားပြီအဲ့ဒီကိလေသာငြိမ့်ပြီဆိုလို့ရှိရင်ဆင်းရဲမငြိမ့်ပေဘူးလား အဲ့ဒီဆင်းရဲငြိမ်းခြင်းကိုနိဗ္ဗာန်လို့ခေါ်တယ်ဆင်းရဲငြိမ်းခြင်းကိုဘာလို့ခေါ်တယ်ကဲအဲ့ဒီတော့ဘုန်းကြီးတို့ယောဂီများစိုးစိုးကပြောတဲ့စကားအတိုင်းသိမှုမှတဆင်ကိလေသာငြိမ်းမှုသိမှုဆိုတာအနိစ္စဒုက္ခအနတ္တဒီသဘောတွေသိအဲ့ဒီသဘောတွေသိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိလေသာတွေငြိမ်းမယ်။ဘာငြိမ်းသွားမလဲ။ကိလေသာငြိမ်းမှုမှတဆင်နိဗ္ဗာန်ချမ်းသာရမှုဟုတ်တယ်မဟုတ်လား အဲဒီနိဗ္ဗာန်ချမ်းသာရပြီဆိုရင်ဘုန်းကြီးတို့ယောဂီများတရားအထုတ်ရတဲ့ရည်ရွယ်ချက်မပြည့်စုံမေဘူးလားဒီအဲ့ဒီကြမှာပြည့်စုံမယ်အဲ့ဒီမရောက်မချင်းမိမိတို့ရဲ့ဘဝဟာပြည့်စုံသလားမပြည့်စုံဘူးလားကဲဒီပညာဘာဝနာမပြည့်စုံမချင်းမိမိကိုယ်ကိုမိမိကျင့်နှံ့နေလို့ရပါမလားဒါကြောင့်နသီလပဒမတ္တိနာဘဝသစ္စေနဝါပဏ္ဏအထာဝါသမာဓိလာဘေနဝိဝေဒတယနေနဝါ ဖုတံမိနိကမတုခံအပုဒုဇနသေဝိတံဘေကဝေတသမပါတိအပတ္တောအတဝခယံသီလပရမတေနသရုပါရိတုတ်တိသီလဒူရင်ကျင့်မြခင်၎င်းဘဝတသိနာဝပါဏအကျံအမြင်ဘဝတုတံနှင့်ပြည့်စုံယုံမြဖြင့်၎င်းအထထုမာတပံတမာရီလာဘိနာတမာရီတရားကိုရကမြဖြင့်၎င်းဝိဝိတတေနိနာဝါစိဉ္ညာနေရ၌နေကားမြဖြင့်၎င်း အပုဒုဇနာသေဝိတံပုထုဇဉ်တို့သည်မမီဝင်အပ်သောအနိကမဒုက္ခနာဂမိဖူချမ်းသာကိုဖုတမိတိရောက်ဤဟူ၏၎င်းဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်အလဝေခေယံအတဝောကုံရာဖြစ်သောအရဟတဖူချမ်းသာတို့အပတောမရောက်သေးသည်ရှိသောဝိတာတံသက်တာယယခြင်းကိုဝါကျင်နာအာရနေခြင်းကိုမပါတိမဖြစ်ပါလေလင် ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းအလုံးတရားနာပိဋကပေါင်းသူတော်ကောင်းတို့သည်ဒါနသီလသမထလောက်နဲ့ကျင့်နဲ့အားရပြီးတော့မနေကြဘဲနဲ့ဝိပဿနာဘာဝနာဉာဏ်ဤရအောင် ဆက်လက်ပြီးတော့ကြိုးစားအားထုတ်နိုင်ကြပြီလျင်ရွှေမင်းဝန်သာသနာရိပ်သာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဘုန်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။